တရားဟောရာကျမ်းခန်းကြီး1အငယ်1မှ9တောကြီးလွင်ပြင်ယော်ဒန်မြစ်နာသူဖတ်မြို့တစ်ဖက်ပါရန်မြို့တောဖေလန်မြို့လာဗန်မြို့ဟာဇရုတ်မြို့ဒီဇဟမြို့တို့အလယ်၌မောရှေသည်ဣဒရေလအမျိုးသားတို့အားဟောပြောသောစကားများကိုပြန်ရလေသည်မှာကာဒီရှဘာနာအယက်တီဇီယတောင်လမ်းဖြင့်ဟောရအယက်နှင့်ဆက်တရက်ခရီးကွာတည်း မောရှိသည်ဟေရှဘုန်မြို့၌နေသောအာမောရိရှင်ဘုရင်ရှိဟုန်ကို၎င်း၊ဧဒြိပြည်၊အာရှတရုတ်မြို့၌နေသောဗာရှန်ဘုရင်ဩဃကို၎င်းလုပ်ကြံပြီးမှ၊သက္ကရာဇ်လေးဆယ်ပြည့်၊ဧကာဒသမလပဌမနေ့ရက်၌မောဘပြည်၊ယော်ဒန်မြစ်နားမှာထာဝရဘုရားမှာထားတော်မူနှင့်သမျှအတိုင်းဣသရေလအမျိုးသားတို့အားဆင့်ဆို၍ ဟောပြောသောတရားစကားဟုမူကားငါတို့ဖျားသခင်ထာဝရဖျားသည်ဟောရအရ၌ငါတို့အားမိန့်တော်မူသည်ကားတင်တို့သည်ကာလအချိန်စိတ်အောင်ဤတောင်၌နေကြပြီလှဲ့လေ၍ခရီးသွားကြလော့အာမောရိတောင်တို့၎င်းထိုတောင်နှင့်နီးသောအရက်လွင်ပြင်တောင်ယူကျိုင်းတောင်မျက်နှာပင်လယ်နားသို့၎င်းခါနန်ပြည်လေဗနုန်တောင်ဥဖရမြကြီးတိုင်အောင်၎င်း သွားကြလော့အငယ်ရှမှ78ထိုပြည်ကိုတင်တို့ရှေ့မှငါထားပြီထာဝရဘုရားသည်တင်တို့အဖအာဗြဟံဣဇက်ယာကုပ်မှစ၍သူတို့အမျိုးအနွယ်အားပေးမိဟုကျိန်ဆိုတော်မူသောပြည်ကိုဝင်၍သိမ်းယူကြလော့ဟုမိန်တော်မူ၏ထိုအခါတင်တို့အားငါပြောသည်ကားတင်တို့အမှုကိုငါတယောက်တည်းမထမ်းနိုင် သင်တို့၏ဘုရားသခင်ထာဝရဘုရားသည်သင်တို့ကိုများပြားစေတော်မူ၍သင်တို့သည်အရေအတွက်အားဖြင့်ကောင်းကင်ကြယ်ကဲ့သို့ယနေ့ဖြစ်ကြ၏။သင်တို့အဘများ၏ဘုရားသခင်ထာဝရဘုရားသည်သင်တို့ကိုအဆတထောင်အားဖြင့်များပြားစေတော်မူပါစေသော။ဂတိတော်ရှိသည်အတိုင်းကောင်းကြီးပေးတော်မူပါစေသော။သင်တို့ပင်ပန်းခြင်း၊အမှုဆောင်ရွက်ခြင်း၊ရန်တွေ့ခြင်းဝန်ကိုငါတယောက်တည်းအဘယ်သို့ ထမ်းနိုင်မည်နီဉာဏ်ပညာနှင့် ပြည့်စုံ၍အတရေရှိသော သူတို့ကိုတင်တို့အမျိုးများတဲ့ကရွေးပေးကြလော့သူတို့ကိုဘင်းအရာ၌ငါခန့်ထားမည်ဟုပြောဆိုလျင်တင်တို့ကကိုရောပြောသည့်အတိုင်းပြုကောင်းပါသည်ဟု ပြန်ဆိုကြ၏ထိုကြောင့်တင်တို့အမျိုးများ၌အတရေရှိသော လူကြီးပညာရှိတို့ကိုငါရွေးချယ်ပြီးလျင်တင်တို့တွင်မင်းလောက်ရသော သူသည်ဟုသော လူတထောင်အုပ်တရာအုပ်90အုပ်30အုပ်အကျက်အစောအရာ၌ခံထား၏တရားသူကြီးတို့အားလည်းတင်တို့ညီကိုဤအမှုတို့ကိုနားထောင်၍အမျိုးသားချင်းတရားတွေ့သည်ဖြစ်စေတပန်းမျိုးသားနှင့်တွေ့သည်ဖြစ်စေတရားသဖြင့်စီရင်ကြလော့တရားအမှုကိုစီရင်သောအခါအဘယ်သူဤမျက်နာကိုမထောက်ရလူငယ်စကားကို လူကြီးစကားကဲ့သို့မှတ်ရမည် အဘယ်လူကိုမျှမကြောက်ရ အကြောင်းမူကားတရားအမှုကိုဘုရားသခင်ပိုင်တော်မူသောကြောင့်ဒီကိုယ်တိုင်မစီရင်တတ်သော အမှုကိုငါထံမှအယူခံရမည်ငါလည်းနားထောင်မည်ဟုမှာခဲ့၏တင်တို့ပြုရသမျှသော အမှုတို့ကိုလည်းထိုအခါငါမှားထားခဲ့၏အငယ်၁၉မှ23ငါတို့သည်ဟောရရမှထွက်သောနောက် အာမောရိတောင်သို့သွားသောလမ်းနားမှာကြောက်မက်ဖွယ်ဖြစ်၍သင်တို့တွေ့မြင်သောတောကြီးအလယ်၌ငါတို့ဘုရားသခင်ထာဝရဘုရားမှာထားတော်မူသည်အတိုင်းရှောက်သွား၍ကာဒေရှဗာနာအရပ်သို့ရောက်ကြ၏။ထိုအခါငါကလည်း၊ငါတို့ဘုရားသခင်ထာဝရဘုရားပေးတော်မူသော အာမောရိတောင်သို့သင်တို့သည်ရောက်ကြပြီ။သင်တို့ဘုရားသခင်ထာဝရဘုရားသည်ပြည်တော်ကိုသင်တို့ရှေ့မှာ မှားထားတော်မူပြီးတင်တို့အဖများ၏ဘုရားသခင်ဒါဝရဘုရား မိတ်တော်မူသည့်အတိုင်းတက်သွား၍သိမ့်ယူကြလော့မကြောက်ကြနှင့်စိတ်လည်းမပြတ်ကြနှင့်ဟု ပြောဆို၏ထိုအခါတင်တို့ရှိသည်များသည်ငါထံသို့ချင်းကပ်၍အကျွန်ုပ်တို့ရှိ၌လူတို့ကိုစေလွတ်ပါမည်သူတို့သည်ထိုပြည်ကိုစူးစမ်းပြီးမှကျွန်ုပ်တို့သည်အဘယ်လမ်းသို့တွန်းလျင်အဘယ်မြို့သို့ ရောက်ရမည်ကို ကြားပြောကြပါလိမ့်မည်ဟုလျှောက်ဆိုသောစကားကိုငါနှစ်သက်၍တင်တို့တွင်တမျိုးတယောက်စီ လူပေါင်းတစ်ကျိတ်နှစ်ယောက်တို့ကိုရွေးထား၏အငယ်24မှ40ထိုသူတို့သည် တောင်ပေါ်သို့လှည့်သွား၍အေရှကောလချိုင်းသို့ ရောက်သည်ဖြင့်စူးစမ်းကြ၏ထိုပြည်၌ရသောတည်တီးကိုထမ်း၍ဆောင်ခဲ့လျက် ငါတို့ဘုရားသခင်ထာဝရဘုရားပေးတော်မူသောပြည်သည်ကောင်းသောပြည်ဖြစ်၏ဟု ကြားပြောကြတော်လဲသင်တို့သည်မတော်ဘဲသင်တို့ဘုရားသခင်ထာဝရဘုရား၏အမိန့်တော်ကိုဆန်လျက်ထာဝရဘုရားသည်ငါတို့ကိုမုံ၍ဖျက်ဆီးခြင်းသောကြောင့်အာမောရိလူတို့လက်၌အလိုသောငါအေဂုတုပြည်မှနှုတ်ဆောင်တော်မူသည်တကားငါတို့သည်အဘယ်သို့တွားရမည်နည်းညီကိုတို့ကထိုပြည်သားတို့သည် ငါတို့ထက်သာ၍ကြီး၏အရက်လည်းသာ၍မြင့်၏မြို့လည်းမိုးကောင်းကင်သို့ထိသောမြို့ရိုးလည်းရှိ၏ထိုပြည်၌လည်းအာနကအမျိုးသားတို့ကိုမြင်ရ၏ဟုငါတို့စိတ်ကိုဖျက်ကြပြီဟုတင်တို့သည်တဲများ၌ဆန့်ကျင်ဘက်ပြုကြ၏ထိုအခါငါကမထိတ်လန့်ကြနှင့်သူတို့ကိုမကြောက်ကြနှင့်တင်တို့ရှေ့မှကြွတော်မူသောတင်တို့၏ဘုရားသခင်သာရဘုရားသည် တင်တို့မျက်မှောက်အဲဂုတုပြည်၌၎င်းတင်တို့လိုက်လာသောလမ်းတစ်လျှောက်လုံးဤအရက်တိုင်အောင် အဖဒီသားကိုခြိပိုက်တကဲ့သို့တင်တို့၏ဘုရားသခင်သာရဘုရားသည်တင်တို့ကိုခြိပိုက်တော်မူသောခြေဆုတော်ကို ခံရတော်၌၎င်းတင်တို့အဖို့ပြုတော်မူတကဲ့သို့တင်တို့ပင်၌စစ်ကူတော်မူပြီးဟုဆိုတော်လဲတင်တို့တဲစခန်းချရာအရက်ကိုရှာ၍တင်တို့တောလက်တန့်သောလမ်းကို ပြခြင်းငှာ ညအခါမီး၌၎င်းနေ့အခါမိုးတိမ်၌၎င်းတင်တို့ရှေ့မှကြွတော်မူသောတင်တို့ဘုရားသခင်သာရဘုရား၏စကားတော်ကိုထိုအမှု၌တင်တို့မယုံကြပါတကားတင်တို့စကားတန်ကိုသာရဘုရားကြား၍အမျက်တော်ထွက်လျက်သူတို့ဘိုးဘေးတို့အားငါပေးမည်ဟုငါကျိန်ဆိုသောပြည်ကောင်းကို ရေဖုန်နာဤသားကာလက်မှတပါဤဆိုသော လူမျိုးစုံတယောက်မျှဆက်ဆက်မမြင်ရ ထိုသူသည်ထာဝရဘုရားနောက်တော်သို့လုံးလုံးလိုက်သောကြောင့်မြင်ရ၏သူနင်းသောပြည်ကိုသူမှဆ၍သူ၏သားမြေတို့အားငါပေးမည်ဟုကြိမ်ဆိုတော်မူ၏တင်တို့အတွက်ထာဝရဘုရားသည်ငါကိုလည်းအမျက်တော်ထွက်၍တင်သည်ထိုပြည်သို့မဝင်စားရတင့်လက်ထောက်နှုံဤသားယောရှုသည်ဝင်စားရမည်သူသည်ဣဒရေလအမျိုးသားအမွေခံစေမိသူဖြစ်သောကြောင့်သူကိုအားပေးလော့ ရန်သူလူယူရာဖြစ်မည်ဟုတင်တို့ဆိုသော သူငယ်များထိုအခါကောင်းမကောင်းကိုပိုင်းခြားမသိနိုင်သေးသော သားသမီးများတို့သည် ထိုပြည်ကိုဝင်စား၍ငါပေးသည့်အတိုင်းသိမ်းယူကြလိမ့်မည်တင်တို့မူကားလှဲ့၍အေရုံပင်နယ်လမ်းဖြင့်တောသို့ခရီးသွားကြဥလောဟု မိန်တော်မူ၏အငယ်၄၁မှ၄၆ သင်တို့ကလည်း၊အကျွန်ုပ်တို့သည်ထာဝရဘုရားကိုပြစ်မှားမိပါပြီ။ကျွန်ုပ်တို့ဘုရားသခင်ထာဝရဘုရားမှာထားတော်မူသမျှအတိုင်းယခုသွား၍စစ်တိုက်ပါမည်ဟုငါ့အားလျှောက်ဆိုလျက်၊လူအပေါင်းတို့သည်လက်နက်စွဲကိုင်လျက်တောင်ပေါ်သို့တက်ခြင်းငှါအသင့်နေကြ၏။ထာဝရဘုရားကလည်း၊တက်၍မတိုက်ကြနှင့်။သင်တို့ဘက်၌ငါမရှိ။တိုက်လျှင်ရန်သူရှေ့မှာရှုံးရကြလိမ့်မည်ဟုသင်တို့အားဆင့်ဆိုရမည်အကြောင်း ငါအားမိန်တော်မူသည့်အတိုင်းငါဆင့်ဆိုတော်လဲသင်တို့သည်နားမထောင်ဒါရဖျား၏အမိန်တော်ကိုညင်းဆန်၍ခိုင်ခံသောစိတ်နှင့်တောင်ပေါ်သို့ တက်ကြ၏ထိုအခါတောင်ပေါ်မှရှိနှင့်သောအာမောရိအမျိုးသားတို့သည်သင်တို့တစ်ဖက်၌ထွက်လာလျက်ပြားများအုံ၍လိုက်တဲ့ကဲ့သို့သင်တို့ကိုလိုက်၍ဇီရအယဟောမာမြို့တိုင်အောင် ဖြစ်စည်းကြ၏ သင်တို့သည်လည်းပြန်လာ၍ထာဝရဘုရားရှေ့တော်၌ငိုကြွေးကြ၏သို့တော်လည်းသင်တို့စကားကိုထာဝရဘုရားနားထောင်နားယူတော်မမူထိုကြောင့်ကာဒေရှအရ၌အရင်နေတကဲ့သို့ကြာမြင့်စွာနေပြန်ရကြ၏